တစ်ခေါက် မြတ်စွာဘုရားရဲ့ရောက်ပတော်လို့ပြောကြပါစို့ဒေဝဒမြတ်စွာဘုရားဘုရားလောင်းဘဝသိဒ္ဓထဘုရားလောင်းဘဝတို့မှာသူရဲ့ဇနီးကယသောတရယသောတရာကဒေဝဒတ်ရဲ့နှမအရင်သုဗ္ဗဗုဒ္ဓပါကီဝင်မင်းရဲ့သမီး ဒေဝဒကလည်းသုက္ကသုပ္ပဗုဒ္ဓသာဂိဝမင်းရဲ့သားဒေဝဒတို့မျိုးကလူဆိုးမျိုးနဲ့တူရတယ်ကြည်ရတာလူဆိုးမျိုးနဲ့တူတယ်ဒေဝရဟာအရှင်ဗတ္တိယအရှင်ကိမိလာအရှင်မဟာနာအရှင်နုရုဒ္ဓတို့နဲ့အတူသာဂီဝိမင်းသား6ယောက် မြတ်စွာဘုရားထံမှာယဟန်ပြုကြတယ်မြတ်စွာဘုရားကြည်ညိုလို့တရားတော်ယုံကြည်လို့အဲ့ဒါယဟန်ပြုပြီးတော့သက်ဆိုင်ရာမိမိတို့တရားတွေအားထုတ်ကြတယ်အဲ့ဒီခါမှာဒေဝတကသူကသမထဝါဒနာပါတယ်ဇန်တကုအဘိညာဉ်နေလိုချင်တဲ့စိတ်ပြင်းထန်တယ် ဒါကြောင့်မလို့သူကသမထကမ္မထမဲ့အာထုတ်တယ်။ကြံတဲ့အနုရုဒ္ဓတို့ကိမိလတို့ဘဂုဗတ္တိယတို့ကတော့သမထအခြေခံပြီးဝိပဿနာအာထုတ်တော့အာလုံးမဲ့ရဟတမေညာရဟတဖုန်ညာတိရလို့ကိလေသာခတ်သိငြိမ်းလို့ယဟန္တာဖြစ်သွားကြတယ်။ဒေဝရကတော့သမထဝါဒနာပါတော့တကောအဘိညာဉ်လိုလားတဲ့ပုဂ္ဂိုလ်ဆိုတော့သမထကမ္မထနေအာထုတ်တော့သူကတကောအဘိညာဉ်နေရတယ် ရတော့အဲ့ဒီတကောဘိရင်နေနဲ့ပဲသူကမွေးလျော်ပျော်ပိုက်အဲ့ဒီသမထကမ္မထာနေရအောင်ဘသူသင်ပေးတယ်လဲဆိုတော့မြတ်စွာဘုရားသင်ပေးတာဒေဝတာဘသူရဲ့တပည့်လဲဆိုမြတ်စွာဘုရားတပည့်ဘသူရဲ့အဆုံးအမနာခံပြီးတော့ကျင့်သုံးနေတာလဲဆိုတော့မြတ်စွာဘုရားရဲ့အဆုံးအမကိုနာခံပြီးကျင့်သုံးနေတာဒါပေမဲ့ သူကတကောအဘိညာဉ်တွေရတဲ့အခါကျတော့တကောအဘိညာဉ်တွေကို မသိမသာ လူတွေကိုတကောတွေပြပြပေးတယ်တကောပြပြီးတော့အရှင်ဒေဝရတကောကြီးတယ်တကောကြီးတယ်ဆိုတော့လူတွေကကြည်ညိုလာကြတယ်လူတွေကလည်းပဲများသောအားဖြင့်လောကမှာအပေါ်ယံသမားတွေကများတာကိုတကယ်လေးလေးနက်နက်အနှစ်သာရရှိရှိပုဂ္ဂိုလ်ကနည်းတယ် အဲအနှစ်သာရရှိဖို့ဆိုတာကလည်းဉာဏ်ပညာပြည့်မှာဉာဏ်ပညာမပြည့်ရင်အနှစ်သာရမရှိဘူးအနှစ်သာရမရှိဘူးဆိုလို့ရှိရင်အဲ့ဒီလူရဲ့စိတ်ဓာတ်ဟာပေါ့ပေါ့တန်တန်လေးပဲစိတ်ဓာတ်ပေါ့တန်ပြီဆိုလို့ရှိရင်သူရဲ့အပေါ်ယံကြောကိုပဲသူမြင်တတ်တယ်အတွင်းအနှစ်ကိုသူမမြင်တတ်ဘူးအပေါ်ယံကြောက ကောင်းတဲ့သဘောလေးတွေ့ပြီဆိုလို့ရှိရင်အဲ့ဒါအထင်ကြီးတယ်ဒါအနှစ်သာရမရှိသူတို့ရဲ့သဘောပဲ အသိပညာမပြည့်သူတို့တဲ့သဘောပဲဒါနဲ့ဒေဝတာကလူတွေတကိုးပြတဲ့အခါကျတော့အခုနပညာအမျိုးမြင်အစင်ချင်းမပြည့်တဲ့လူပေါ့လူသွမ်းပေါ့ဉာဏ်တိမ်တဲ့လူတွေစဉ်းစားဆင်ခြင်ဉာဏ်မရှိတဲ့လူတွေတနည်းပြောမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့တောင်တွင်းကြီးဥက္ကဋ္ဌစကားတစ်လုံးယူသုံးရမယ် တောင်ရင်းကြီးဥပ္ပထာလေးလူသေးရင်လူဖြစ်တယ်ဆိုတဲ့ဘုံကြီးပြန်တော်မူသွားပါပြီဆရာတော်ကြီးသူစကားတစ်လုံးယူသုံးရမယ်ဆိုလို့ရှိရင်တရားနှဖားမွာသူတွေတဲ့သူသုံးတာဘုန်းကြီးစကားဘုန်းကြီးကအဲ့စကားလုံးတော့သဘောကျတယ်တရားနှဖားမွာသူတွေတဲ့ယုံကြည်လွယ်တဲ့ပုံကိုယ်တွေကိုပြောတာယုံကြည်လွယ်တဲ့ပုံကိုယ်တွေကိုသုံးတာတရားနှဖားမွာသူတွေတဲ့ ဟိုကပျောက်စေဆရာဆိုလဲယုံကြည်လိုက်ဒီကအုံဖွတ်ဆိုလဲယုံကြည်လိုက်ဟိုကဘိုးတော်ဆိုလဲယုံကြည်လိုက်ဒီကဘွားတော်ဆိုလဲယုံကြည်လိုက်ဒီကမေတော်ကြီးဆိုလဲယုံကြည်လိုက်ဒီကဘာတော်ကြီးဆိုလဲယုံကြည်လိုက်အစာဟိတိဖြင့်အဲဒါလိုဟာတွေကိုယုံကြည်လွယ်တဲ့ပုဂ္ဂိုလ်တွေတဲ့ဉာဏ်တိမ်တဲ့လူတွေပေါ့မစင်စားမစင်ကျင်တတ်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကို သရာနှဖားမွသူတွေတဲ့သရာနှဖားမွတယ်ဆိုတာဘယ်လိုလဲလို့သူသူတင်သားဆိုတဲ့စကားပြောရမယ်ဆိုလို့ရှိရင်တော့ရှင်းနေမှာမို့ဘုံညာမပြောတော့ပါဘူးအဲ့ဒါယုံကြည်လွယ်တဲ့ပုံကိုယ်တွေမစင်မကျင်ယုံကြည်ရတဲ့ပုံကိုယ်တွေအဲ့ဒါကိုကျန်ကန်ကပါလဲပါခေါ်တယ်လဲဆိုတော့မန္တပညောဘလဝတ္တတော့ အတ္တတိယပတိရတိမုဒ္ဒပပန္နောဟောတိတဲ့မန္တပညောဆင်ញင်မျောမြင်ပညာနဲ့ပြီးတော့ဘလဝတ္တောယုံကြည်မှုအာကောင်းသောပုဂ္ဂိုလ်သည်တဲ့အတ္တတိယမယုံကြည်သင့်ရာမှာလည်းပဲတတ္တဟတိယုံကြည်တော့တာပဲတဲ့အဲဒီလိုယုံကြည်မှုမျိုးကမုဒ္ဒပသနာတဲ့ မုဒ္ဒအကျိုးမပြည့်အခြေအနေတော့ပဒနာယုံကြည်မှုပေတည်းတဲ့အလကားယုံကြည်မှုတဲ့ blind faith ပေါ့အလကားယုံကြည်မှုတဲ့အဲ့ဒါလိုယုံကြည်လွယ်တဲ့ပုံကိုယ်တွေကိုနထာတရာနှဖောင်းပါမှုတွေရဲ့အဲဒေဝရရဲ့တကူအိဋ္ဌိပမြင်တော့ဒေဝရတဏ္ဏမှာဘယ်လိုကိလေသာတွေငြိမ့်တယ်ဘယ်လိုကိလေသာတွေမငြိမ့်ဘူးလို့မခံမှန်းတော့ပဲနဲ့ အပေါ်ယံသူပြတဲ့အံ့ဩဖွယ်လေးအံ့ဖွယ်စရဲလေးကို ကြည့်ပြီးတော့ဒေဝရကြီးညိုကြတာအဲ့ဒါသရဏဖွားမွားသူညံတိန်သူတွေပေါ့ဒီပုဂ္ဂိုလ်ရဲ့ခုကာလလည်းညံတိန်သူကတိတ်များတာပဲရွှေမျောဆိုလို့လဲသွားလိုက်တာရွှေရောဆိုလဲသွားလိုက်ကြတယ်ဝိဇာမြေတီဆိုလဲသွားလိုက်ကြတယ်မနောမြေတီဆိုလဲရှိခိုးလိုက်ကြတယ်အခုမှတက်တာသွားတယ်နဲ့သူလည်းဟိုတစ်ခစ်ကတော့ အဲ့ဒီကဂိုင်းဆရာကြီးတွေဆရာကြီးတွေတော့မဟုတ်ဂိုင်းဆရာမတွေကိုဘုန်းကြီးတွေကိုယ်တိုင်ကရှိခိုးတဲ့တွေ့တဲ့လူတွေကပြောတာအဲ့ဒီဂိုင်းဆရာကြီးတွေဆရာမတွေရဲ့တပည့်ဘုန်းကြီးတွေကသူတို့ကလည်းဂိုင်းတပည့်ခန္ဓာကိုအဲ့ဒါရှိခိုးတဲ့လောကကုံရောကုံရောအဲ့ဒါဉာဏ်တရားမှာတော့ ဘုရားလက်ထက်ကဘိက္ခုနီမတယောက်ကသူ့ကြောင့်ရဲ့တောဇနာမှာပြပင်အောက်မှာတရားထိုင်တရားအထုတ်နေတယ်တရားအထုတ်နေတော့သူလည်းပဲတမက်တဖို့တော့ယာပိသားနဲ့တူပါတယ်အထက်မဲ့ဖို့အတွက်အထုတ်နေတယ်အဲ့ဒါမာနကလာပြီးတော့ပြောတယ်တဲ့ သင်ဘိက္ခုနီမတဲ့ငယ်ငယ်ရွယ်ရွယ်နဲ့ကာမဂုဏ်တရားတွေမခံစားဘဲနဲ့အစင်းအသာနာရတာထိတွေ့เสียအစုံကာမဂုဏ်တရားတွေမခံစားဘဲနဲ့ဒီလာပြီးသင်ချိန်ဖြုံးနေတာကိုဒီလောက်နည်းနည်းတဲ့အစင်းအနှံ့မြင့်တဲ့တရားကို သင်တို့လိုလက်နဲ့သက်လောက်သာဉာဏ်ရှိတဲ့အမျိုးသမီးကဘယ်လိုလုပ်ရနိုင်မှာလဲတဲ့ လက်နှစ်သစ်လောက်သာညံရှိတဲ့အမျိုးသမီးကဘလို့လို့ရနိုင်မလဲတဲ့ညံတိန်နေပေါ့အဲ့ဒါအမျိုးသမီးရဲ့ညံဟာလက်နှစ်သစ်ပဲရှိတယ်တဲ့မာနကနှိမ့်နှိမ့်ချာချာဆိုတော့နှိမ့်နှိမ့်ချာချာဆိုတော့အဲ့ဒီအမျိုးသမီးကအမျိုးသမီးတို့ရဲ့ညံဟာလက်နှစ်သစ်မကဒီတရားကိုသိနိုင်လောက်အောင်နည်းနည်းတဲ့ဆိုတာပါရကပြတဲ့အနေနဲ့တရားဆဲအထုတ်ပြလိုက်တော့ယဟန္တာမှာဖြစ်သွားတယ်။ဒါ ဟိုပြောကြတယ်မို့လားသကောလောက်မှဇောက်မနစ်တဲ့ညာဆိုတာသကောကသကောနှခမ်းကလက်နှစ်သိရှိတာပဲသကောရဲ့အနေလည်းပဲလက်နှစ်သိရှိတာပဲအဲ့ဒါလက်နှစ်သိလောက်တော့မနစ်တဲ့ညာကိုဒီမှာဗမာစကားကတော့သကောလောက်မှဇောက်မနစ်တဲ့ညာနဲ့အဲ့ဒါလို့လူတွေကဒေဝရရဲ့တကောအိဋ္ဌိပတ်ကိုကြည့်ပြီးတော့ဒေဝရကိုကြည်ညိုကြတယ်အခုခေတ်လည်းအဲ့ဒါလိုပဲကြည်ညိုကြတာ ဒီတော့လူကြီးညိုများလာတဲ့အခါကျတော့ဒေဝရဘဝင်မြင့်လာခြိပြားထောက်လာတယ်နောက်ဆုံးဘလောက်ကိုကိုကိုထင်ကြီးလာလဲဆိုတော့အေးငါလည်းပဲသိတ္တထလူပဲဖရာတဆူလို့လို့ရှိရင်ငါမလဲတပိတာဘောတာဝကတွေအများကြီးရှိရမှာပေါ့အခုလက်ဒီတိုင်းများနေပြီပဲနော်ကောရမမြတ်စွာဘုရားတိတ္တထမြတ်စွာဘုရားရဲ့တပိတာဝကအဖြစ်နေရတာ तू မကျေနပ်ဘူးအာမရဘူး ဖရာကြီးတဆူဖြစ်ခြင်းတယ်ဒါကြောင့်မို့မြတ်စွာဘုရားထံမှာဘုရားခွင့်မပြုနိုင်တဲ့အချက်၅ချက်တောင်းတယ်ဝိနည်းချက်၅ချက်မြတ်စွာဘုရားဒါမဖြစ်နိုင်တဲ့အချက်၅ချက်ပဲမလျော်တဲ့အချက်၅ချက်ပဲဆိုမြတ်စွာဘုရားခွင့်မပြုအဲ့ဒီခွင့်မပြုတာကိုသူတို့ကအကြောင်းအခြေခံပြုပြီးတော့ဟာဒီလိုဆိုလို့ရှိရင်မြတ်စွာဘုရားရဲ့တိဋ္ဌာထမြတ်စွာဘုရားရဲ့တပည့်တို့မခံဘူး အဲတကိုင်းထောင်မယ်တစင်းထောင်မယ်ဆိုပြီးတော့သူနဲ့သဘောတူတဲ့ကောလိတကောလိယအကောတိယကောလိယလေအဲသူကိုခေါ်ပြီးတော့မြတ်စွာဘုရားကြီးကနေခွဲထွက်သွားတယ်သူနောက်မှာသူ့ကြည်ညိုတဲ့ယဟန်နေပါသွားတယ်ထို့အတူပဲသူရဲ့တကောအိဋ္ဌိပတ်တွေကိုထင်ကြီးတဲ့ တွေလည်းပါသွားတယ်အဲ့ဒီတည်းမှာသူကဘုရားတဆုလောက်တော့မယ်ဆိုတဲ့အခါကျတော့ဘုရားကိုတောင်းတောင်းတင်းတင်းကြီးညိုပြီးထောက်ခံမဲ့အထက်တန်းသားတကလိုတော့ဒါကြောင့်မို့ဗိမိတာရရဲ့သားတော်ဖြစ်တဲ့အဇာတတကိုဒီနေ့အဇာတတသူ့တိုက်ခန်းထဲမှာနေနေတော့ ဒေဝရကသူ့ကိုယ်သူမင်းသားလေးယောက်ဖန်ဆင်းလိုက်တယ်မင်းသားလေးယောက်ဖန်ဆင်းလိုက်ပြီးတော့ဖြတ်ဆိုဒေဝရအဇာတတရဲ့ရခွင်နဲ့ခုံချလိုက်တယ်ရခွင်နဲ့ကြသွားတော့မင်းသားလေးအဲအဇာတတလည်းဖြတ်ခနဲ့လာပြီးကြည့်လိုက်ပြီးလိုက်တော့မင်းသားလေးဖြစ်နေအဇာတတကြည့်တော့မဲ့ဒေဝရကတခါသူ့ကိုယ်သူမွေဖြစ်အောင်ဖန်ဆင်းလိုက်တော့မွေဖြစ်သွား ဒီခါကျတော့မှဇာတတလန့်သွားတော့ဒေဝရကပြီးတော့မှသူ့မူလပဂရိပုံသဏ္ဍာန်ဖြစ်တဲ့ယဟန်ဒေဝရပုံသဏ္ဍာန်ဖန်ဆင်းလိုက်တယ်ဖန်ဆင်းလိုက်ပြီအဇာတတမင်းသားမလမနဲ့ကျွန်တော်တခြားမဟုတ်ပါဘူးဒေဝရပါရှင်ဒေဝရပါဆိုတော့ဇာတတကငယ်ငယ်လေးကိုဘာမှမစင်ရင်မစင်စားတတ်သေးဘူး၁၆နှစ်လောက်ရှိမှာပေါ့ အဲ့တော့သိအထင်ကြီးသွားတယ်သူရခွင်နဲ့ကြတော့မင်းသားပြီးတော့မွေမွေကနေပြီးတော့ရှင်ဒေဝဒယဟန်ကြီးဖြစ်တော့အမလေးတော်တော်ကိုတော်တော်ကိုတကူကြည့်တဲ့ရှင်မြတ်ကြီးပါလားဆိုပြီးဝိုင်းချဒီလိုနဲ့အဇာတတဟာဒေဝရကိုအထင်ကြီးပြီးတော့ကြီးညိုတော့တဖြည်းဖြည်းသိမ့်သွင်းတော့နောက်ဆုံးကြတော့ဒေဝရကအဇာတတဘယင်မဖြစ်ချင်ဘူးလားအာဖြစ်ချင်တယ်အေးကောက်ပြီငါကလည်းပဲ ကိုရမလောက်တကူကြီးတာပဲငါကဖျားလုံးမယ်မင်းကဘယင်လောက်ဒီလိုဆိုလို့ရှိရင်တို့ဆရာတကရှည်သွားနောက်လိုက်ညီတယ်အဲ့တော့မင်းဘယင်လောက်ချင်အလွယ်လေးပဲဘယင်ဖြစ်တဲ့နီးငါသင်ပေးမယ်ဘယင်ဖြစ်တဲ့နီးဆိုတော့ဘောင်ရွေးကောက်ပွဲနဲ့ကောက်တဲ့နီးပြောတာလားပါနီးတော့ဟမ်ဟောဘယင်ဖြစ်ခြင်းဘယင်သတ်ပေါ့ဟုတ်လားဒါသာသူတို့နီး အဲသူတို့နီးဆိုတော့အခုခေတ်ကောအခုခေတ်လည်းတချို့နေရာဒီလိုပဲဒါနဲ့ဂိုင်းမင်းအဖေသားမင်းဘယင်ဖြစ်ရောဆိုဇာတတလည်းအဖေသားရဘယင်တော့မဖြစ်ဘူးလားဆိုဖြစ်ပါရဒါပေမဲ့လို့တနေ့တမိနစ်တစ်စက္ကန့်လေးမှစိတ်မချမ်းသာတဲ့ဘယင်ဖြစ်တယ်နောက်အဲ့လိုဇာတတကိုသိသိရတဲ့အခါကျတော့မှ အဇာတတနဲ့ပေါင်းပြီးတော့မြတ်စွာဘုရားကိုအဇာတတရဲ့လက်မှန်းတဲ့တဲ့လေးသီတော်တွေတတတွေခေါ်ပြီးတော့မြတ်စွာဘုရားကိုလေးသီတော်တွေနဲ့မြတ်စွာဘုရားတော်ထဲမှာတရင်သုံးနေတာသွားပြီးအပြစ်ခိုင်းတယ်ဒါနဲ့လေးသီတော်တွေကပြစ်လို့မရဘူးသူတို့အကျွတ်တရားရသွားနောက်တစ်ခါ အဇာတပရဲ့မင်းစည်းစင်နလာဂီရိကိုအရက်ကိုးမောင်းတိုက်ပြီးတော့မြတ်စွာဘုရားရဟန်းတော်တွေနဲ့ဆွမ်းကံအဝတ်မှရာဇကြုံမျိုးတွင်ဆွမ်းကံအဝတ်မှနလာဂီရိစင်လွတ်ခိုင်းတယ်လွတ်တဲ့စင်ကြီးကပြေးတဲ့အမီးကြီးထောင်နရွက်ကြီးဆွင်နာမနာမောင်းကြီးမြောက်ပြီးတော့မြတ်စွာဘုရားစီတဲ့တဲ့ပြေးတယ်နောက်ပါယဟန်တော်တွေ ပုထုဇဉ်ယဟန်သဂရာဂံယဟန်တွေကြောက်လို့မလို့ထွက်ပြီးတော့ပြေးကြတယ်တပိတ်တွေလည်းကြကြကွဲကြယဟန်တော်တွေလည်းအလဲလဲအကွဲကွဲနေပေါ့နလဂိရိစင်ကဆိုးရမှနာမည်ကြီးတယ်ဒီစင်ဆိုးလို့လွတ်ပြီဆိုလို့ရှိရင်တော့အဲ့ဒါကိုယ်အိမ်မမှတ်ကိုတကားလုံအောင်ပြေးပြီးတော့နေပြီတော့မနေဘူးဆိုလို့ရှိရင်တွေ့ရလူနင်းသထိုးသဒီလိုလောက်တာအဲ့ဒါကြောင့် ပုထုဇဉ်ယဟန်သောတာပန်ယဟန်နေအကွဲကွဲပြဲပြဲပြေးကြလွှားကြသို့တော်လည်းပဲအနာဂံယဟန်ယဟန်နာယဟန်နေကတော့မကြောက်ပါဘူးအနာဂံဆိုတာကြောက်စိတ်ကုန်သွားပြီကြောက်စိတ်ဆင်းရဲစိတ်မရှိတော့ဘူးအနာဂံကြတော့အနာဂံယဟန်တော်တွေနဲ့ယဟန်နာယဟန်တော်တွေကတော့မြတ်စွာဘုရားနောက်ကငြိမ်သက်စာပဲရနေမြတ်စွာဘုရားလည်းနာလဂိရိဆင်ကြီးလာတာကို အမတန်ကျင်နာတနာမေတ္တာထားတဲ့မျက်လုံးတော်နဲ့ကြည်ပြီးတော့နလာဂိရိစင်ကိုမေတ္တာပို့လိုက်တယ်မေတ္တာပွားလိုက်တယ်ခြေသားနလာဂိရိကြံပါစေချမ်းသာစေကိုယ်စင်ရဲ့စိတ်စင်ရဲ့ငြိမ့်စေမြင်မဲတဲ့ဒေါသမမာနအစိုက်တဲ့ဆင်းရဲစိတ်တွေကင်းပြီးတော့သိမ်မွေးနုညံ့တဲ့ကုသိုလ်စိတ်တွေနဲ့ချမ်းသာနေပါစေလို့မေတ္တာပွားလိုက်တယ် မေတ္တာပွားတော့ဘုရားရှင်ရဲ့မေတ္တာစိတ်ဓာတ်အရှိန်ကိုအရှိန်ကနာလာဂရိဆင်ရဲ့စိတ်မှသွားပြီးဟတ်တော့ဆင်ကြီးရဲ့စိတ်တခါတည်းပျော်ပြောင်းသွားပြီဒေါသမာမနာစိတ်ထားတဲ့မရှိတော့ဘဲနဲ့မြတ်စွာဘုရားကိုကြည်ညိုပြီးဂါရဝပြုလိုတဲ့စိတ်တွေပေါ်လာတယ်ဒါနဲ့ပြေးလာတဲ့ဆင်ကြီးဟာတဖြည်းဖြည်းမြတ်စွာဘုရားခြေရင်တော့ရောက်တဲ့အခါကျတော့လေးဘက်ကြီးထောက်ဝတ်ပြီးတော့ မြတ်စွာဘုရားရဲ့ခြေပမိုးကိုနှမောင်းနဲ့ပုတ်ပြီးတော့ရှီခိုးဥတိုက်တယ်ဒါကြောင့်မလို့ဟိုတခြင်းတပုတ်ကဆိုရဲမဟုတ်လားမေတ္တာဓာတ်နဲ့ဗုဒ္ဓမြတ်စွာပါတဲ့ပါတဲ့တော့ဟင်းကြားဥမရအောင်နော်ပါတဲ့တော့ ဟုတ်အောင်ကြီးရှင်ပါဟုတ်ပါပြီအဲ့ဒီအဆက်ကပါမေတ္တာတတ်တဲ့ဗုဒ္ဓမြတ်စွာပါတယ်ဆောင်နှင်းနဲ့အောင်ခြင်းဒုတိယပါဟောတတိယလားအေးဒုတိယပဲဖြစ်ဖြစ်တတိယပဲဖြစ်ဖြစ်အောင်လိုက်တာပဲဟုတ်လားဟုတ်လားနော်တတိယပဲဖြစ်ဒုတိယပဲဖြစ်ဖြစ်အောင်လိုက်တာဘာနဲ့အောင်တာမေတ္တာနဲ့အောင်ပြီတဲ့မေတ္တာတတ်တဲ့ဗုဒ္ဓမြတ်စွာဘုရား ဆောင်နှင်းနဲ့အောင်ရင်းတတ္တိရပါတယ်နောက်တစ်ယောက်ကသရုပ်ထမလားလို့တော်သေးနော်ဒီတော့အဲ့ဒါဘာလောက်တာလဲလို့ဆိုတော့ဒီဝဒမြတ်စွာဘုရားထံတပည့်ခံမြတ်စွာဘုရားရဲ့သာသနာဝင်ဘုရားရှင်ရဲ့အဆုံးအမခံယူပြီးတော့သမဏကမဏနေအားထုတ်လို့တကိုရဘုရားရှင်ရဲ့ကျေးဇူးတွေသူ့ပေါ်မှာအများကြီး အဲ့ဒီမြောက်များလှစွာသောကျေးဇူးတွေကိုသူမထောက်ထားပဲနဲ့ဖျားဖြစ်ချင်တာနဲ့ဟောဒီနေရာမှာတခုသတိထားဖို့ကောင်းတယ်တော့ဘုန်းကြီးတို့တရားတော်မတွေသမထကမ္မထအာထုတ်တဲ့ပုဂ္ဂိုလ်နဲ့ဝိပဿနာကမ္မထအာထုတ်တဲ့ပုဂ္ဂိုလ်ရဲ့ကြွာခြားချက်ဒေဝရနဲ့အတူယဟန်ပြုလာတဲ့သာကိဝမင်းသား600အရှင်နုရုဒ္ဓါတို့အရှင်ဘဂုကိမိလဗတ္တိယမဟာနာ အဲ့ဒီမင်းသားတွေနဲ့ပြီးတော့သူတို့ရဲ့ဆတ်တာတဲ့သူတို့သပင်မုတ်စိတ်တွေရိတ်ပြီးတော့သူတို့တန်ရှင်းအောင်လုပ်ပေးရတဲ့ဥပါလိအဲသူတို့ကတော့အလုံး6ယောက်ပေါ့လေဝိပဿနာသမထအားထုတ်လို့မို့ခန္ဓာကိုယ်ရုပ်သဘောနဲ့စိတ်နံသဘာဝကိုအမှန်တိုင်းသိမြင်ပြီးရုပ်နံတွေရဲ့အနိစ္စဒုက္ခမမျက်စင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေ သိမြင်ပြီးဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားပြီးတော့မလေးစင်ဖိုလေးစင်ရတော့အဲ့ဒီထက်မြက်လာတဲ့မဲ့ညာကမဲ့အတိကလောဘဒေါသမောဟအစိုက်တဲ့ကိလေသာအငြိကြီးတွေလုံးဝလျှော်ဆေးပယ်တတ်ပြလိုက်တယ်။ဘာကိလေသာမှမရှိတော့ဘူး။ချမ်းသာသွားတော့အဲဒေဝရကတော့သူက ဒီကိုအိဒီပါအလိုရှိတဲ့ပုဂ္ဂိုလ်ဆိုတော့သမထကမ္မထအထုတ်တယ်သမထကမ္မထအထုတ်တဲ့အခါကျတော့ဒီကိုအိဒီပါတိအထုတ်တဲ့လျောက်ရတယ်မြတ်စွာဘုရားကမဆုံးမပဲနေမှာမဟုတ်ပါဘူးသမထကမ္မထအာထုတ်ကြတဲ့ကဒေဝဒသမထအာထုတ်လို့တမာရီအာကောင်းပြီဆိုလို့ရှိရင်ဝိပဿနာပြောင်းအာထုတ်ရမယ်ဆိုပြီးမြတ်စွာဘုရားညွှန်ကြားမှာပါပဲဒါပေမဲ့လို့အစရဲကအလိုလောဘကြီးစွာနဲ့ယဟန်ဖြစ်လာတဲ့ပုဂ္ဂိုလ်ဆိုတော့ ရားရှင်ရဲ့စကားပဲလိုက်နာပါမလဲမလိုက်နာလို့သာဝိပဿနာအာမထုတ်ပဲနဲ့အဲ့ဒါသမထအကြီးဆွတ်လို့လို့အခုတကောအဋ္ဌိပတ်တွေရတော့အခုဘာတွေလောက်တော့ယေရှုရှင်ကိုနောက်ဆုံးမှပြင်မာပြီးယေရှုခြေဖြစ်တဲ့မက္ခစိတ်အရာကိုရိလက်ရောက်ကျူးလွန်တဲ့အခြေအနေဒီမဖြစ်ပေဘူးလားဖြစ်တယ်အဲ့ဒါယေရှုရှင်ယေရှုဆွတ်တာတဲ့ဒါရမကသေးဘူး နာလကိလည်းမြတ်စွာဘုရားကိုယံမပြုတ်နိုင်ဘူးခုနလေးပြီးတော့လည်းမြတ်စွာဘုရားယံမပြုတ်နိုင်ဘူးအဲ့ဒါကတော့သူကနောက်ွယ်ကကျိုးဆွဲပြီးတော့လှုပ်တဲ့အလုပ်ကိုနောက်ွယ်ကကျိုးဆွဲလှုပ်တဲ့အလုပ်နောက်ကြတော့အဲ့ဒါလိုလီးနဲ့မရတဲ့ခါကျတော့အင်းဒီလိုဆိုတော့ငါကိုယ်တော်တိုင်ကျဲမှတော်လိမ့်မှာပဲလို့သူများစိတ်ချရတာတဲပြီးတော့စိတ်ထဲမှာကျင်နာအာရမှုမရှိတော့ဘူးကိုယ်တိုင်လှုပ်မှကိုယ်တိုင်တတ်မှဖြစ်မှာပဲ မခစိတ်ထားဘလောက်ကြီးမားလဲဆိုသမထကမနာအာထုတ်တယ်လောဘကိလေသာဒေါသကိလေသာမောဟကိလေသာကို ဖြူစင်အောင် လုပ်ဖို့မပြောနဲ့ကိလေသာပိုတိုးမနေဘူးလားပိုတိုးတယ်ဖျားဖြစ်ခြင်းနဲ့လောဘအမှန်တန်ကြီးတယ်ဒါကြောင့်မလို့အဲ့ဒီလောဘကြောင့်ပဲဖျားကိုတိုက်ခြင်းနဲ့ဒေါသတွေဖြစ်လာတယ်ဒီလိုမဟုတ်လားပြီးတော့မိမိမှာရရှိတဲ့တကုတ်အဋ္ဌိပအရှိန်ဟွာကိုသိအထင်ကြီးတဲ့မာနရောမဖြစ်ဘူးလား အဲဟုတ်နေတာဒါနဲ့တနေ့တော့မြတ်စွာဘုရားကဂိတ်စကုတ်တောင်ဇောင်းတနေရာမှာတောင်ကြီးပေါ့လေတနေရာမှာဇင်းညံလျှောက်နေတာဇင်းညံလျှောက်တာဒေဝရကအခွင့်ကောင်းချောင်းနေတဲ့ပုဂ္ဂိုလ်ကိုဒါအခွင့်ကောင်းမယ်ဆိုပြီးတော့တိတ်တိတ်ဂိတ်စကုတ်တောင်ပေါ်တက်တယ်ခေစကုတ်တောင်ဆိုတာအမြင်ကြီးမဟုတ်ပါဘူးဒီကျောင်းခေါင်လောက်ပဲရှိတာပဲဒီဓမ္မယုံခေါင်လောက်ပဲရှိတာပဲနေနေလေးပါ အဲ့ဒီပေါ်တက်ပြီးတော့မြတ်စွာဘုရားဘဝနေပြီးကြောက်တုံးကြီးလှိမ့်ချရတဲ့ကဲသိဒ္ဓထရောက်ကြတော့သွားလေရောဟဲဆိုပြီးတော့ကြောက်တုံးလှိမ့်ချတယ်ကြောက်တုံးကြီးကတောင်ပေါ်ကနေလိမ့်သွားလိမ့်လိမ့်လိမ့်ဒလိမ့်ဒလိမ့်နဲ့လိမ့်သွားတော့မြတ်စွာဘုရားအောက်တဲ့ရပါတေရချာချာကြာကြာနာနာချိန်ချတာပဲမြတ်စွာဘုရားဇင်းညံလျှောက်လို့ ဒါပေတဲ့မြတ်စွာဘုရားရဲ့အထက်နားမှာကအင်မတန်အင်အားကောင်းပြီးထွက်နေတဲ့ကြောက်စွန်းကြီးတစ်ခုရှိတယ်။ခိုင်ခိုင်မာမာကြောက်စွန်းကြီးတစ်ခုရှိတယ်။ကြောက်တုံးကြီးကအဲ့ဒီကြောက်စွန်းမှာသွားကြလိုက်တော့အောက်မရောက်တော့သို့တော်လည်းပဲကြောက်တုံးကြီးကြတဲ့အင်အားကကြီးလို့မို့ အဲ့ဒီကြောက်စွန်းပေါ်ကြလိုက်တဲ့အခါကျတော့ကြောက်စွန်းကကြောက်သားလေးပဲ့ပြီးတော့အောက်ဆင်းသွားတယ်အဲ့ဒီကြောက်သားပဲ့သွားပြီးဆင်းသွားတဲ့ကြောက်သားကမြတ်စွာဘုရားရဲ့ခြေမတော်သွားပြီးထိတယ်ထိတော့ခြေမတော်မှာသွေးကြည်ဥယုံမြဥသွားတယ်သွေးကြည်ဥယုံမြဥသွားတယ်ဒီတော့အဲ့ဒီအခါမှာလဲအဒေဝရမအောင်မြင်ဘူး မအောင်မြင်မယ်မလဲလျှော့တော့မလျှော့ဘူးကြမ်းနေတာပဲမက္ခစိတ်တော့ဘလောက်ကြောက်เสียကောင်းလဲသူကျေးဇူးခြေဖြတ်တဲ့စိတ်ကျေးဇူးကမ်းတဲ့စိတ်ကျေးဇူးစွတ်တဲ့စိတ်ဒီစိတ်ကဘယ်ဘယ်လာတာလဲဆိုတော့အလိုလောဘကြီးရာကစလာဖျားဖြစ်ခြင်းနဲ့လောဘအဲ့ဒီလောဘကြီးရာကစပြီးဖြစ်ပေါ်လာတာ ကျမ်းဂန်မှာအဆုံးအပိုင်းအခြားမရှိအောင်အပြစ်ကြီးတဲ့ကံကြီး၅ပါးဆိုတာရှိတယ်အဆုံးအပိုင်းအခြားမရှိအောင်အပြစ်ကြီးတဲ့ကံကြီး၅ပါးပင်စာနန္ဒရိယကံလို့ခေါ်တယ်ပင်စာနန္ဒရိယကံလို့ခေါ်တယ်ပင်စာအနန္ဒရိယကံပင်စ၅ခုသောအနန္တရိယအဆုံးအပိုင်းခြားမရှိသောကံတခါ ပင်စ၅ခုသောအနန္တရိယဒီဘဝပြည့်ချက်ချင်းပဲအဝီစိကြစေနိုင်တဲ့ကံလို့ဒီလိုလဲအတိပ္ပယ်ရတယ်။ရတော့မှဘာဘဝမှမချတော့ပဲနဲ့ချက်ချင်းပဲဒီဘဝကတည်ပြီးတာနဲ့အဝီစိကြနိုင်တဲ့ကံနဲ့ပင်စအနန္တရိယကံအကြီးဆုံးဒီအကုသိုလ်ကံဖြစ်ပြီးပြီဆိုလို့ရှိရင်ဘယ်ကုသိုလ်ကံနဲ့မှခြေဖြက်လို့မရဘူး။ဘာလဲလို့ဆိုတော့အမိတတ်တဲ့ကံတဲ့ မာတုကာတကကံခေါ်တယ်အဖတတကံပိတုကာတကခေါ်တယ်ပိတုကာတကကံဒါပင်စအနန္တရရဒီနေ့ဥစဉ်ကတမင်ကြီးကြီးလားတမင်ကြီးကြီးလားအောင်နေဟမ်လောက်ကြီးလက်ကဟိုလို့ဒီလှုပ်နေ သူများတွေတွေ့တွေ့ရသူများတွေကြည့်မှာပေါ့အမိတတေကံအဖအဖတတေကံပြီးတော့ရဟန္တဂါတကကံယဟနာတတေကံလောဟိတုပ္ပါဒကကံနဲ့ဘုရားရှင်ကိုသွေးစိမ်း တီအောင်လုပ်တဲ့ကံနဲ့သွေးကြည်ဥအောင်လုပ်တဲ့ကံပေါ့ဒါတွေအနန္တရိယကံနဲ့ပစ္စနန္တရိယကံခေါ်တယ်ဘယ်နှခုရှိပါ့မလဲပါပါလေအမိတတကံကိုပါဠိလိုဘယ်လိုခေါ်လဲမာတုဝါဒကအဖတတကံကိုပိတုဃာဒက ယဟနာတတ္တကိုရဟန္တဂါတကပါဠိလိုခေါ်တယ်ဘုရားရှင်ကိုသွေးစိမ့်တိအောင်ပြုတဲ့ကံတော့လောဟိတုပ္ပါဒကလို့ပါဠိလိုခေါ်တယ်လောဟိတုပ္ပါဒကကံတဲ့နောက်ဆုံးတစ်ခုကတော့နိယတမိစ္ဆာဒိဋ္ဌိတဲ့နိယတမိစ္ဆာဒိဋ္ဌိဆိုတာ အယူမှားကိုစွဲစွဲမြဲမြဲမကျွတ်ဖဲယူတဲ့ပုဂ္ဂိုလ်မိဒ္ဓမိစ္ဆာဒိဋ္ဌိဆိုတာမာယနဲ့အယူဝါဒကိုစွဲစွဲမြဲမြဲထားတဲ့ပုဂ္ဂိုလ်ဘယ်တော့မှမပြောင်းမလဲတဲ့ယူထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေဟာတဲ့အာနန္ဒရိယကံ၅ပါးကျွလွန်တဲ့ပုဂ္ဂိုလ်တွေပဲဒါဒီဒေဝတာဟာလောဟိတုပ္ပါဒကကံသူကျွလွန်တာပေါ့ သေသနာပရိယကနဲ့ကမြတ်စွာဘုရားများဥပ္ပစေတကကံနဲ့ဘယ်တော့မှပြိဋိဘံဆံရိုးမရှိဘူးတဲ့သူတစ်ပါးရဲ့လက်ချက်နဲ့မြတ်စွာဘုရားအသက်ထွက်ရတယ်ဆိုတာမရှိဘူးတဲ့ဒါကြောင့်မလို့ဘယ်သူကပဲမြတ်စွာဘုရားဘလောက်ပဲကြံစည်ကြံစည်မြတ်စွာဘုရားကိုမထိခိုက်နိုင်ဘူးမထိခိုက်နိုင်ဘူးဆိုတာ အဲ့ဒါအန္တရာယ်ဖြစ်လောက်အောင်မထိခိုက်နိုင်ဘူး။ဒါကြောင့်ပိစိရကကနဲ့မြတ်စွာဘုရားဘယ်တော့မှမသိနိုင်ဘူးတဲ့။ဒီကအဲ့ဒါဘာဖြစ်တယ်လဲလို့ဆိုတော့ဒီကျေးဇူးဖြတ်တဲ့အကုသိုလ်ကကြောင့်တစ်ချိန်မှာဒေရအဲ့လိုကြံတော့လေမြတ်စွာဘုရားကိုကြံလို့မရတော့အဲ ကောလိယမဟုတ်ပါဘူးသူမိတ်ဆွေကကောကာလိကခုနပြောတာမှားပါကောကာလိကသူမိတ်ဆွေကောကာလိကနဲ့အတူအကြံဖန်နေလောက်ပြီးတော့တကိုင်းထောင်မြဲထောင်လူစုနဲ့စုစုနေတော့တစ်ချိန်မှအရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကဒီတိုင်းကြည့်နေတော့မဖြစ်ဘူးဒေဝရကို မြတ်စွာဘုရားထာမနေစဉ်တုန်းကတော့သူတို့တရင်သုံးမော်တွေကိုတရင်သုံးမော်တွေဆိုတော့ကဲတို့တရင်သုံးမော်တို့ကတေဥမ္မတော်ဆိုပြီးတော့အရှင်သာရိပုတ္တရာနဲ့ရှင်မောဂလန်ကဒေဝဒတ်နဲ့ကောကာလိကရှိရသွားပြီးတော့သူတို့ကြောင်းကိုသွားတယ်သွားတဲ့အခါကျတော့ဒေဝဒတ်ကအရှင်သာရိပုတ္တရာနဲ့ရှင်မောဂလန်လာတာမြင်တာနဲ့ပဲ တတိတစ်ပါးနေနဲ့လာတာကိုမြင်နာနဲ့ပဲသူ့တတိတွေကိုလည်းပြောတယ်ကောကာလိကကိုလည်းပြောတယ်ကောကာလိကကြည်သာဟိုမှာတာရိပုတ္တရာနဲ့မောက္ကလန်လာပြီငါတတိကြီးတွေငါတတိကြီးတွေလက်ရာယံဧကတာဝကလဝေယံဧကတာဝကဂေါရမမြတ်စွာဘုရားရဲ့တရားကိုသူတို့မယုံကြည်တော့လို့မလို့တိုးစီတတိခံမှုလာပြီပြောတယ် အဝေးကလှမ်းနေတော့ဒီတော့ကောက်ကလေးကပြောတယ်ဒေဝတာကိုကိုကိုဘလောက်အထင်မကြီးနဲ့ကိုကိုကိုဘလောက်အထင်မကြီးနဲ့ပါရိပုတ္တရာတို့မောဂလန်တို့ဟာအင်မနာစွမ်းထက်တယ်သူတို့လာရင်လက်မခံနဲ့လက်ခံရင်ဒုက္ခမြန်မယ်ကိုကလိကတတိပြေးတယ်ဒေဝတာကဟဲ့ငါစိတ်တတိခံရင်လို့လာတဲ့တတိကြီးတွေလက်မခံလို့ပဲဖြစ်ပါမယ် ဒီလိုလက်ရုပ်တတိကြီးတွေတို့မှရှိဖို့လိုနေတာပဲလာရင်လက်ခံရမယ်အဲလိုပြောတယ်ဒါနဲ့ရှင်သာရိပုတ္တရာရှင်မင်္ဂလာတို့လည်းလာဒေဝဒာစီရောက်တော့ဒေဝဒာလည်းခီးဥကျေပြု